ကြည်ကြည်သောမြတ်စွာဘုရားရှင်ဘုရားရှင်တို့ဤမလာစွာသောမြတ်ဗျမ္မာပရိသတ်အပေါင်းတို့အားဟောကြားအပ်တဲ့မာသမယသုတ်တရားဒေသနာဤမဟာသမယသုတ်တံဒေသနာတော်မြတ်ကိုမြတ်ဗျမ္မာတို့သည်တရားတော်နာရင်နာရင်နဲ့အလုံးတရားရေတွက်လို့မရလောက်အောင်မြောင်များလာသောနတ်မြတ်မာရီ တရားတော်နာလို့နေသုံးသောတာပန်တည်ကြတဲ့တချို့တော့နတ်မြမာတိကသဂရကံဖြစ်ကြတချို့ပုဂ္ဂိုလ်ဒီအနာကံတွေဖြစ်ကြတချို့ပုဂ္ဂိုလ်ဒီတို့နတ်မြမာတိယဟန္တာဒီတမဖြစ်ကုန်ကြတယ်တဲ့အဲ့တလောက်ထိကိုခြေစုတွေများပြားလှစွာသောတရားဒေသနာတော်ဖြစ်ခြင်းကြောင့်ဤတရားတော်တည်းမြတ်ကိုနှလုံးသွင်းဆင်ခြင်နာယူခွင့်ရတဲ့ပုဂ္ဂိုလ်ဒီပါဠိဒေသနာတော်မြတ်ကို အနဲ့အဓိပ္ပာယ်အားဖြင့်သိချင်နားလည်ခြင်းမရှိတောင်းမှမြတ်စွာဘုရားရှင်ဩပေါ်ညွန်ပြတော်မူသောတရားတော်ဒီပါလားလို့စိတ်ထဲမှာငြင်းအေးသောအာယုန်တို့ဖြင့်နှလုံးသွင်းနေမယ်ဆိုရင်ခြေချင်းဒိဋ္ဌဓမ္မလောဘဒေါသမောဟတွေတည်ငါငြိမ်ပြီးတော့ဘုရားရှင်နဲ့တကောဝယဟန္တာအရှင်မြတ်အရိယာသူတော်ကောင်းကြီးများဤအဆုံးမတွေကိုတို့နာရီခွင့်ရလိုက်တာလို့ စိတ်ထဲမှာနှလုံးသားထဲမှာငြိမ်အေးပြီးတော့ဆင်ခြင်ပေးပါဧဝမေသုတံဧကံသမယံဘဂဝါသကေသုဝိဟာရတိအမိလဝတ္ထုသမိန်မဟာဝနေမဟာတာဘိက္ခုသံဃိနသတ္တေပိစမတ္တိဟိဘေဂုတတိဟိတဗ္ဗေဟိဝအရဟံတေဟိ ဓာတံဣဇာလောကဓာတုဣဒေဝတာဒီဘူးယေနတန္တိပတိတာဝန္တိဘဂဝန္တံတတနာယဘေကုသံကိစ္စာဣဒံလေးမြတ်စွာဘုရားသခင်ဟာကပိလဝနေပြည်တော်မဟာဝုန်တော်မှာတရင်သုံးတော်မူသောယံပရိသတ်မြောင်များစွာတို့ကရှံယံပြီးတော့ လောကကြီးတစ်ခုလုံးကိုကြွေးကြော်တော်မူခဲ့တယ်လောကတစ်ခုလုံးမှာချီရကုန်သောနတ်ပြန်မာတို့သည်လာရောက်လို့ဘုရားရှင်ကိုလည်းဖူးကွန်ရသံဃာတော်ရှင်မြတ်တို့ကိုလည်းဖူးကွန်ရခြင်းကြောင့်တရားဒီနာယူရခြင်းကြောင့်ကျေးဇူးများတော်မူခဲ့တယ်အထာဂောဇဒုံနံသုဒ္ဓဝါသကဤအထာဂောဇဒုံနံသုဒ္ဓဝါသကဤကာဏံဒေဝနံ ဟိဒတဟောတိအယံခောဘဂဝါသကေတုဝိဟာရတိကပိလဝတ္ထုတမိမဟာဝနေမဟာတာဘိက္ခုတံဃေနသတ္တိပိသမတ္တိဟိဘေကုတတေဟိတဗ္ဗေဟိဝအရန္တိဟိဓာတံဟိဇာလောကဓာတုဟိဒေဝတာ ယေဘူယိနာတံတိပတိတာဝန္တိဘဂဝန္တံဒတနာယဘိက္ခုတံကိစ္စယံလူနာမယံပိယေနာဘဂဝါဒေနုပသင်္ကမေယမဥပသင်္ကမိတ်တောဘဂဝတောတန္တိကေပြင်စပစ္စေကံဂါထံအာဘာတိယာမတိ အထာဂောတာဒေဝတာသေယထာပိနာမဘလဝါပုရိသောသမိစီသမိစီတံဝါပါဟံပတ္တာရိယပတ္တာရိတံဝါဘာဂံသမိစီယဧဝမေဝသုဒ္ဓဝါသေတုဒေဝေတုအန္တရဟိတာဘဂဝတ္တောပုရတော ပါတုရဟိတုံအထာဂောတာဒေဝတာဘဂဝန္တံအဘိဝါဒိတ်ဝါဧကမန္တံအထံတုဧကမန္တံဓိတာခောဧကဒေဝတာဘဂဝတောသံဓိကေဣမံဂါထံအာပတိမဟာသမယောပဝရဏသမေဧဝကာယသမဂတာ အာဂတမဣမံဓမ္မသမယံဒိဋ္ဌာဒီပအပရာဇိဒိဋ္ဌိတာယိအပရာဇိတသံဃံတိအန္တာခောအပရာဒေဝတံဘဂဝတောတန္တိကေဣမံဂတံအာဘာတိတာတရာခောတတရံဘိကဝောသမ္မာတဟံသူ sadmadno ụzọganaganụ laradodghida driya niregadị wado. da adago abrawad bag wa ladg magad abai sad galazụbaliya ဣဒ္ဓခိလံဥဟိဇမနိဇာတိစရန္တိသုဒ္ဓဝိမလာဇဂုမတာသုဒ္ဓံဓာတုတုနာဂတိအထာကောအပရာဒေဝတဘဂဝတောတန္တိကိဣမံဂါတံအဘာတိယေကိစီဗုဒ္ဓံတရဏံကတတိ ယေကိတိဗုဒ္ဓံသရဏံဂတာတိနတေကမိတ်တံတိအဘာယဘုံမိန်ပါဟာယမနုဿံတေယံဒေဝကာယံပရိပူရိတံတိအထာဂောဘဂဝံဘိက္ခုအာမန္တေတိယေဘူယေနဘိက္ခဝေတတတုလောကဓာတုသုဒေဝတာ တန်တိပဋိဒါဝန္တိတထာဂတံတတနာယဘေကုတံကိစ္စယေပိတိဘေခဝေယေပိတိဘေခဝေအဟိတောအတိတမတ္ထာနံအရဟံတောသမ္မာသမ္ဗုဒ္ဓောတေတံပိဘဂဝန္တာနံဣဒံပရမယိဝဒေဝတာသန္တိပဋိဌာအာဟိတုံ တေယတတယထပိမယံဣဒရဟိ ယေပိတိဘိခဝေဘဝိတံတိအနာဂတမတ္တနာအရဟံတောသမ္မတံဗုဒ္ဓတေတံပိဘဂဝန္တာနံဧတံပရမယေဝဒေဝတာတန္တိပတိဋ္ဌာဘဝိတန္တိတယထာမိမရှံဣဒရဟိအာစိခိတာမိဘိခဝေဒေဝတာဇာဒေဝကာယံမနမမိ အာဇိခိတမိဘေကဝေဒေဝကံဒေဝကာယံနာမနိကိတယိတာမိဘေကဝေဒေဝကာယနံနာမနိတံသုနာတသာဓုကမနတိကရောဓဘာသိတာမိတိဧဝံဗန္တိတိခောတိဘေကုဘဂဝတောပစ္စသောတော ယဟန်တော်တို့ဒိဗ္ဗဇက်ကိုအဘိညာဝင်စားခြင်းချင်းဘဂဝါဣဒဒဝောဇဒေလောကမနုကတမိယတ္ထဘုံမာတတရိတ်တာဒေလောကမနုကတမိယတ္ထဘုံမာတတတိကယေတိတာဂိရိကံကပ္ပရံပဟိတတ္တသမာဟိတာ ဗုဒ္ဓသီဟဝတံလိနာလောမဟန္တာဘိတံဘုနောဩဒတာမနတသုဒ္ဓဝိပသန္တမနာဝိလာဘိယောပိစသတိညတောဝနိကာပိလဝတဝေတတောအမန္တယိတတ္တသာဝကိတသနေရတိ ဒေဝကာယံအဘိကန္တာတေဝိဇာနာထဘိကဝောဒေဇာအာတပမာရုမကာရုံသုတ်တွာဗုဒ္ဓနာသာသနံဒေတံပါတုရဟောညာဏံအမနုဿာနတတနံအပိတိတတ္တမတုံမတ္တခုံသဟတံအတ္တတတရိံ တတံဣကိသဟတာနံအမနတာနမတတောအဘိကိနန္ဒမတခုံဒိဋ္ဌာသဗ္ဗဗုဒ္ဓအဟောတိဉ္စသဗ္ဗံနတ်တို့၏အမိကိုမြတ်စွာဘုရားဖော်ကျူးပြီးပြတော်မူတယ်တိဉ္စသဗ္ဗံအဘိညာယဘဝတေတဝနာသကုဏတိဉ္စသဗ္ဗံအဘိညာယ ဝဝတိဒွါနစကုမဓတောအာမန္တယိတ္တာသာဝကိတတနေရတိဒေဝကာယအဘိကန္တာတေဝိဇာနာထအဘိခဝောယေဝဟံကိတ္တာယိတာမိဝိခိရာဟိအနုပအနိပုပ္ပတောခိရာဟိအနုပုပ္ပတော တတ္တသဟတာတိယေကဘုံမာကာပိလဝတ္တဝါဣတိမန္တောသုတိမန္တောဝဏဝန္တောယတာတိနောမောဒမာနာအဘိကမုံဘိက္ခုနံသမိတေဝနံသတတဟေမဝတ္တာယေကနာနာယေကနာနတ္တဝန္တိနောယေကနာနတ္တဝန္တိနော ဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာအဘိကမုံဘိက္ခုနံသမိဒေဝနံလာတာဂိရာတိတသဟတာယက္ခာနာနာဒဝဏိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနော မောဒမာနာအဘိကမုံဘိက္ခုနံသမိဒေဝနံဧဇေတိသောလသဟတာယကနာနတ္တဝဏိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနော မောဒမာနာအဘိကမုံဘိက္ခုနံသမိဒေဝနံဝိတ္တမိတ်တာပိဇတတ္တယက္ခာနာနတ္တဝဏိနော ဣတိမန္တောသုတိမန္တောဝန္ဒဝန္တောယတ္တတိနောမောဒမာနာအဘိကံမုံဘိက္ခုနံသမိဒေဝနံဂုံဘီရောရာဇငုကဟိတောဂုံဘီရောရာဇဂဟိတောဝေပုံလတ္တနိဝေသနံဘေယောနံသဟတတဘေယောနံတတသဟတံယက္ခဏံပေယိရူပတတိ ဂုံဘီရောရာဇဂဟိတောသောပါဝါသမိသိဝနံဘူရိမိဇာဒိတံရာဇာဒဒရတောပတတတိကန္ဓပါဏံအဓိပတိမာရာဇာယတတိသောဗုဒ္ဓဘိတတံပါလဟောဗုဒ္ဓဘိတတံဘာဝောဣန္ဒမာနာဣန္ဒနာမမဟာဗလံ ဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာအဘိကမုံဘိက္ခုနံသမိတိဝနံဒေဂိနိဇဒိသံရာဇာဝိရုလောတံပတသတိကုံဗန္ဒနံအဓိပတိမာရာဇာယတတိသောဗုဒ္ဓဘိတတ္တဘာဝအိန္ဒနာမမပလံ ဣတိမံတော်သုတိမံတော်ဝဏဝန္တော်ယတတိနောမောဒမာနာအဘိကမုံဘိက္ခုနံသမိတေဝနံပစ္စည်းမင်းစဒိသရာဇာဝိရုပကောပတသတိနာဂိဇာအဓိပတိမာရာဇာယတတိနောဗုဒ္ဓဘိတတ္တဘာဝေဣန္ဒနာမမဟာဗလာ ဣတိမန္တောသုတိမန္တောဝန္တဝန္တောယတတိနောမောဒမာနာဘိကမုံဘိကုဏံသမိဒေဝသမိဒေဝနံဟောတရိဇာတိတံရာဇာကုဝေရောတံပတတတိယခာနိဇာအဓိပတိမာရာဇာယတတိနောယတတိသောဗုဒ္ဓဘိတတဗဟာဝေဣန္ဒနာမမဘလံ ဟိတိမန္တောသုတိမန္တောဝန္တဝန္တောယတတိနောမောဒမာနာအဘိကံမုံဘိက္ခုနံသမိဒေဝနံပုရိမန္တိတံဒောတထရတထတိပုရိမန္တိတံသေရထောဒိခိနေနဝေရောလကောပစ္စည်းမေနဝေရောဘေကောကိုဝေရောဩဒရန္တိတံ ဇတရောတိမဟာရဇာသမန္တာဇတုရောတိတာတဏ္လမာနာအထံသူဝနိကာပိလဝတဝေဧတံမာယဝိနောဒတ္တအာဂုံမြစ္စနိကာတထမာယာကုဋေတုဝိတံတုဝေစုနာဝိတုဒောတဟသန္တာနောကမသေထောဇ ဒိဋ္ဌိတထုနိကထုဇာပနာဒောဩဩပမိညောဇာဒေဝသုတောဇာမတလိစိတ်တသေနောဇာကန္ဓဘောနထောနလောရာဇာဇနိတတောစိတ်တသေနောဇာကန္ဓဘောနလောရာဇာဇနိတဘောအာဂုံပြင်းစသည်ခောစေဝ တိဗ္ဗရုသူရိယဝိဇ္ဇတာဧတိစင်ကြီးဇရာဇာနောကန္တပတတရာစုတိမောဒမာနာအဘိကံဘုံဘိက္ခုနံသမိဒေဝနံနဂကလုံးအမိကိုဟောပြီးဘုရားရှင်မိန်တော်မူတယ်အထာကောနာဂတနာဂဝေတလာတတတစ္ဆကံ ကံပလတ္တတရအာကုပါယံပါယကသဟညာတိပိယာမုဏဒတ္တရထဇအာကုနာကယတတိနောဧရဝနောမာနကောသောပါကသမိဒေဝနံယေနာကရဇနာကရစီတတတသဟရန္တိယေနာကရစီသဟတရဟရန္တိဒိဗ္ဗ ဇိဒိဗ္ဗဒိဇာပက္ခိဝိသုဒ္ဓစကုဝေဟာယတ္တာတိဝနမြစ္ဆပတ္တာစိတရာသုပန္နာဣတိတေသနာမံအဘယံတတနာဂရာဇတမာတိသုပန္နတောခေမပကတိဗုဒ္ဓောသနာဟိ ဝါစာဟိဥပဥပါချယန္တာသန္တာဟိဇာဝါဟိဥပဥပဝယန္တာနာဂတုပါဏတရမဟံမကံတုဗုဒ္ဓံဇာတာဝရိဇာတဝစီရဟံထတေနသမုဒ္ဒံအတူရာတိတာ ဘာဒရောဝါသဝတိတိဣတိမန္တောယတတိနောကာလကိဇာမဟာပိတမအသူရန္ဒာနဝိကတဝိပါစိတိသူစိတိစာပဟာရတောနမုစိတာတတိစ္ဆဗလိဗုဒ္ဓနာတဗ္ဗေဝေရောနမမကာ သာနရှိတွာပရိသေနရာဟုပတ္တမုခကမောသမယောဒာနိပတ္တံတိဘိက္ခုသမိတိဝနံဘိက္ခုနံသမိတိဝနံအထက်နတ်များကိုအာယုံပြုမင်းတော်မူခဲ့တယ်။အာဘောဇဒေဝပထေဝိဒေဇောဝါယောတတကမော ဝရုဏဝါရဏဒီဝသောမောဇယတ္တသာတဟမေတ္တာကရုဏာကာယိကာအာဂုံဒီဝယတ္တတိနောဓတိတိဓတ္တတာကာယသဗ္ဗေနာနတ္တဝန္နိနောဣတိမန္တောသုတိမန္တောဝါဏဝန္တောယတ္တတိနောမောဒမာနအဘိကံမုံဘိက္ခုနံသမိဒေဝနံ ဝိတုဒေဝသဟလိသာအတဓမ္မစဒုဝေမယဝိတုဒေဝသဟလိသာအတမစဒုဝေယမသန္တတုပုရိယောသန္တတုပရိယာဒေဝသန္တမာကုံပုရေခတ်တော်သူရိယသူပတံတိတာနိဝေတ္တ သူရိယသာသူပနိတာဒေဝသူရိယမာဂုံပုရိခတ်တော်နေကံတတနိပုရိခတ်တော်အာဂုံမန္တဝလာဟကဝသုနံဝါသဝောတိသောသေကောပါကပရိန္တနောဓာတိတိဓာတတကဓာတိတိဓာတတာဂာယောသဗ္ဗေနာနတ္တဝန္နိနော ဣတိမန္တောသုတိမန္တောဝန္နဝန္တောယတတိနောမောဒမာနာအဘိကမုံဘိက္ခုနံသမိတေဝနံအထာကောသာဘုဒ္ဓဘုဒေဝဇလမေဂိတိခိရိဝအရိဒာဇာရောဇာဇအရိဒာဇာရောဇာဇဥမာဖௌလာနိဗ္ဗာတိနော ဝရုဏသဟဓမ္မဇာအဇုဒ္ဓဇအနေစကသိုလေသိုလေရရောစီရာအာဂုံအာဂုံဝါသဝနေတိနောဓာတိတိတတတ္တကာယသဗ္ဗေနာနတ္တဝနိနောဣတိမန္တောသုတိမန္တောဝနဝန္တောယတတိနောမောဒမာနာအဘိကံမုံဘိက္ခုနံသမိဒိဝနံ သမာနာမဟာသမနာမာနုသာမနုသုဒ္ဓမခိတပတောတိကာအာဂုံအာဂုံမနောပတောတိကာအထံကိုအထာကိုရဟယောဇီဝယေစလောဟိတဝတိနောပါရကမဟာပါရကအာဂုံဒေဝယတ္တတိနောတသေတိတတ္တတာကာယသဗ္ဗိနာနတ္တဝဏိနော ဣတိမန္တောဇုတိမန္တောဝန္ဒဝန္တောယတတိနောမောဒမာနာအဘိကာမုံဘိက္ခုနံသမိဒေဝနံဒုက္ခကရမအာရုဏအာဂုံဝေကနတသဟဩဒတာကရှာပါမောက္ခအာဂုံဒေဝဝိစေကနာတရမတ္ထာဟရကဇမိတ်တကာဇယတတိနော တဏယံအာဂမိဇုံနောတယောတိတာအပိဝတ္တတိဓာတိတိတတ္တတာကာယတပ္ပိနာနတ္ထဝဏိနောဣတိမန္တောသုတိမန္တောဝန္နဝန္တောယတတိနောမောဒမာနာအဘိကံမုံဘိက္ခုနံသမိဒိဝနံခေမိယာတုတိတာယမဣဒ္ဓကာဇယတတိနော လံပိတကာလာမထေလာမသိတာဇောတိနာမလဇအာသဝောနေမနရတိနောအာဂုံအာအထာဂုံဗရနိမိတာတသေတိတတတာကာယသဗ္ဗေနာနတ္တာဝဏိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနအဘိက္ကာမုဘိက္ခုနံသမိဒေဝနံ သခြေတိဒီဝနိကာယသဗ္ဗေနာနတ္တဝဏိနောနာမနာမနွယေနာအာဂိဆုံယေစင်ညေတတိသာတဟပௌဋ္ဌဇာတိခမိလံဩဃဒိဏမနာတဝံဒဂေမောဃဒရဏကံသနဝအတိသာတိတံယမမြတ်ကို နာမည်ယူပြီးတော့မိန်တော်မူတယ်သုဗျာမပရမဒောဇပုဒ္ဓဣတိမောတောတထသန္နင်ကုမာရောတိသောဇသောပါကသမိဒေဝနံသဟတံဗျမ္မာလောကနံမဟာဗျမ္မာတိဒိဋ္ဌတိဥပပန္နောသုတိမန္တောပိသမာကာယောယတတိနော ဓာတိဓာဣတရာအာဂုံပိစကဝတဝန္နိနောဒေသိစမြစ္ဆတောအာဂဟာရိတောပရိဝါရိတောမာနနှောင့်ရှက်ပုံကိုပြတယ်။ဒေသသဗ္ဗေအဘိကံတိသက်ကိနေသက်အိနေဒေဝ တအိန္ဒေဒီဝဗျမဂီမာရသေနအဘိကာမိပတ္တတနတ္တမမန္တိယံဧဒါကနာဒဗန္ဒထရာဂီနာဗတ္တမထုနဝသမန္တပရိဝါရိဒမာဝမုတ်စိတကေစီနံဣတိတတ္တမဟာသေနောကနောတေကနောတေနံအဘေတတိ မာနိနံတလမဟိဇတရံကတ္တဝနာဘေယရဝံယထာပဟုတတောမိကောအထယံထနယံတောသမိစုကောဒထာသောမေစုတဝန္တိသင်္ကုတ်တော်သိတေသင်္ကုတ်သောအတယံဝရှိတိတိစ္ဆသဗ္ဗံအဘိညာယ ဝတ္တဒိဋ္ဌဝါနစကုမဓတောအာမန္တယိတတ္တသဝကိသာသနေရတိမာရတိနာအဘိကန္တာတေဝိဇာနာဒဘိကဝောဒေဇာအာတပ္ပမာကရောသုတ်သွာဗုဒ္ဓနာသာသနံဝိဒရာဂိဟိမေဃမုံတေတံလောမာပိအိစုယောသဗ္ဗေဝိဇယတသင်္က သာဘိဝိဇာတသင်္ကမံပယာတိတာယတတိနောမောဒံတိသဟဗုဒိဟိသာဝကိတိဇနေသုဒ္ဓာတိမာသမယသုဒ္ဓံနိဒိတံမာသမယသုဒ္ဓံဘုရားရှင်သည်အလုံးတရာမြောင်းများလှစွာသောယဟန်ပရိဒတ်ရှံယံကား ရေတွက်လို့မရလောက်အောင်တို့များပြားလှစွာသော နာပေါင်းပြန်မှာပေါင်းတို့ကို အမိနာမတက္ကဟောပေါ်ညွှန်ပြတော်မူခဲ့ပါသောဣမသမယကြီးမြတ်လှစွာသော တရားသုတ်တံဒေသနာတော်မြတ်ကိုရုပ်ပါတရစေခြင်းသည်နေတိတံဤတွင်ပြီးဆုံးခြင်းသို့ရောက်ခဲ့ပါပေတည်း အဲတရားလေးကိုနာယူပြီးတော့မိမိခန္ဓာအစဉ်ကိုရှိကြသောအယွတ်ရနေငယ်ခက်ခဲသောစကလုံးနာမည်အမည်နာမတွေကိုနတ်မြမာတို့ရဲ့အမည်နာမတွေတစ်ခုနဲ့တစ်ခုဆက်ဆက်အောင်ဟောပေါ်ညွှန်ရရတဲ့ဇေရဏတနာယိမစေရဏတဤကုသိုလ်ကောင်းမှုတို့ကြောင့်ယောဂီသူတော်ကောင်းများနဲ့တက္ကဝမြို့သူမြို့သား ပြည်သူပြည်သားနိုင်ငံသူနိုင်ငံသားကဘာသူကဘာတာတို့သည်အန်ကဘာသူကဘာသားတို့အန္တရာယ်ကင်းပေးခြင်းပြီးတကားလားမကောင်းသောအလိဋ္ဌဘေးဒဏ်ရမန်ခတ်သိမ်းနေကင်းငင်းကြပါစေ။ဟောဒီမြန်မာနိုင်ငံကြီးကတ်သုံးပါးမှဆက်ရောက်ခြင်းလောကမှာလွတ်ကင်းနိုင်ကြပါသည်။နိုင်ငံတော်အစိုးရနဲ့ပြည်သူပြည်သားတို့တထက်တတူဘောတူမြတ်တာတရားရှိထားပြီးတကားလား ဒုစရိုက်တရားတွေခြောင်ချပေးသူတွေတရားတွေပွားများပြီးဘုရားဆရှိသောအရိယာသူတော်ကောင်းတို့တိအမြင်အနှလုံးသွင်းအမျက်မှောက်ပြုအပ်သောဒုက္ခသစ္စာကိုလည်းပိုင်းခြားသိမြင်နိုင်ကြပါစေ။တန်တရာအပယ်လေးပုံရောက်စီနေသောသမုဒ္ဒရာသစ္စာကိုအကျဉ်းမဲ့လည်းပဲဆွန်နိုင်ကြပါစေ။မေကဘာဝနာတရားတွေပွားများကြလို့နိရောဓသစ္စာဒီဟုသောမေစကံဘောဇဂနိဗ္ဗာန်စကံကိုတက်လန်းနိုင်ကြပါစေလို့မေတ္တာပို့လို့ ကဲကိုအာထုတ်စေပိသဝိပဿနာဉာဏ်ကိုပင်လင် အာယုကပ်ပြီးတော့နှလုံးသွင်းကြမယ်ခါကိုဆန့်ဖြောင်းမှဆိုမိမိတို့မှတ်နေစေဖြစ်တဲ့ကမ္မထာအာယုကိုပင်လင်အကဲခတ်ပြီးနှလုံးသွင်းပြီးလိုက်ပါဒီအေးသောအာယုကိုယူပြီးတော့မိမိစိတ်ထဲမှာသွားဘုရားရှင်ရဲ့အဆုံးအမတရားတော်တွေကိုတို့ကြံပါသွားရှိနေလို့ သုံးသပ်နာယူမှတ်သားကျင့်ကြံပွားများအားထုတ်ခွင့်ရနေတယ်။မိမိတို့ရဲ့ဘဝသည်အလွန်တရားမှကြီးစုများပြားလှစွာသောအချိန်ကောင်းကာလကောင်းပါလားလို့ကိုကိုကိုနှလုံးသွင်းပြီးတော့အနေငယ်လေးပထဝီစီယမန္တံကာထာလေးကိုလည်းအနေငယ်လေးသုံးသပ်ဆင်ခြင်ကြအောင်စို့ပထဝီဇေယသဗ္ဗာနိက ပထဝီဇယသဗ္ဗံအနေကဇာအန္တရာယိကံဇယပိစကံဗုဒ္ဓဇဇယံပရိဇယံပရိမဟိတယောဇေယဟရောဟရိတေဝဇေယံဗျမ္မာတထရထောဇေယနာခောဇဝေရုံလောဝေရုဘေခောဇဇန္တိမဝိအိန္ဒောဝိနတေယောဇကိုဝေရောဝရုနောပိဇ ဧကိဝရဏောပြစ္ပြစ္စုံနောကိုဝေရောဇတုပါလကောအထာရတမာဒေဝသုခိတာသပတိတိတယောအတိတိမာသဝကသဗ္ဗဇယံတတန္တုမေဇေယောဓမ္မောဇသံဃောဇဒတ္တဘလောဇဇယကောဣဒေနသစ္စာဝေဇေနဇယဒုက္ခဘဝတုမေ ညရာဒီဝဇဗျာမနောယက္ခနာဂဇောကရုလာဒေဝိဒိဋ္ဌာပိယမရှံဗုဒ္ဓံမမေဝသိနေယဗုဒ္ဓပစ္စကဗုဒ္ဓဇာအရဟံဧကသာဝကသဗ္ဗေကရုံတို့မေမတ္တံသဗ္ဗေဒိဋ္ဌံတို့မထကေဒေသမေတ္တာနုဘာဝေနသဗ္ဗေရောဂသုခိတလား သဗ္ဗေဘယဝိနာတံတုသဗ္ဗေနတံတုမတ္တောပတ္တဝါဣမသမေစိကဝလီဘဟုအနန္တပါဠိနောအနန္တစိကဝလီဘဟုအနန္တပါဠိနောဣမေတတ္တအဝိရာဇဣညမေညံပိယဝန္တုဣမေတတ္တအဝိရာဇဣညမေညံဒုက္ခဝန္တုညေရယိကာ တရိဇာနာပိဋအတုရကံယမဣမေတတ္ထာယထာတတ္ထာဒုက္ခမြုပ်မုဇံတုကတ္တကဓာတာကောဋိတကတ္တတကဇာဇာထလဇာနဝကောဋိယောတန်တိတဇောပပတိကာဒီကာယုကာဘဝန္တုတေဩဒံယဝဘဝေကဇာအတောယဝအဝေဇိတော သမ္မန္တာစကဝါလိသို့ရေတတ္တာပတဝိဇရာအပြာပိစ္ဆာနိဝေရာဇနေဒုက္ခဇနုပတဝါသဗ္ဗေတတ္တအဝေရာဇသာသဗ္ဗေဟိညာတိပိညာနှလုံးသွင်းပါမယ်ပထဝေဇယသဗ္ဗံအနိကဇအန္တရာအနံအန္တရာယိကံဇယပစ္စကဗုဒ္ဓဇဇယံပရိမိတယော ဇယရောဟရိဒေဝဇယဗျမ္မာတထရတောဇယနာဂောဇာဝိရုံလောဝိရုံပေကောဇဇန္တိမဝိအိန္ဒောဝေနတေယောဇကိုဝေရောဝရုနောပိဇဧကိဝရနောပြစ္ဆုပြစ္ဆုံသောကုမာရောဇတုပါလကောအထာရတမဒေဝသုခိတာဇပတိတိယော အသီတိမာသာဝကသဗ္ဗံဇယံတတံတုမေသဗ္ဗဇယံတတံတုတိဇေယောဓမ္မောဇသံဃောဇတတ္တဗလောဇဇယကောဣတိနသစ္စာဝေဇေနဇယတုကဘဝတုတိမေဣတိနသစ္စာဝေဇေနဇယတုကဘဝတုဘဝံတုတိညရာတိဝဇဗျမနောယက္ခနာဂာဇကရုလံ ဒီပိဒိဋ္ဌာပိယမယံပုဒ္ဓမ္မမေဝတိနေဟာဗုဒ္ဓပစ္စေကဗုဒ္ဓဇအရဟဧကသာဝကသဗ္ဗေကရုံတုမေမေတံသဗ္ဗေဒိဋ္ဌံတုမထကေဒေသံမေတ္တာနုဘဝေနသဗ္ဗေရောဂသုကေသုတိတလသဗ္ဗေဘယဝိနာတံတုသဗ္ဗေနတံတုမတ္ပတဝါ အိမသမိစကဝလေးဘောအာနန္ဒပါဏိနောအနန္တစကဝလေးစဘောအနန္တပါဏိနောအိမေတတ္တအဝေရဇအိညမေညံပိယဝန္တုဣမေတတ္တအဝေရာဇာအိညမေညံဒုက္ခဝန္တုညေရာယိကာတရိတိရိဇာနာပိတာအတုရကာယမ အိမေတတ္တာယထာတတ္တာဒုက္ခမုဇ္ဇံတုကတ္တကဓာတကောတိတကဇာတကဇာဇထလဇာနဝကောတိယောတံတိတဇောပပတိကဒီကာယုကဘဝန္တုတေဒီကာယုကဘဝန္တုတေဩဒံယဝဘဝေကာဇအတောယဝအဝိဇိတော သမန္တာစက္ကဝါလိန်တို့ရေတ္တာပတဝိဇရာအပြာပိစာနိဝေရာဇနိဒုက္ခဇနုပတဝါသဗ္ဗေတ္တာအဝေရာဇသာသဗ္ဗေဟိညာတိပိဩဒံယာဝံဘွယ်ကဇာအတော့ယာဝအဝိဇိတောသမန္တာစက္ကဝါလိန်တို့ရေတ္တာအာဂာတိဇရာအပြာပိစာနိဝေရာဇနိဒုက္ခဇနုပတဝါ သဗ္ဗိတတ္တအဝိရာဇသာသဗ္ဗိဟိညာတိပိဟောဒံယဝဘဝေကာစအဒောယဝအဝိဇိတော သမန္တစကဝါလေးသောယေတတ္တာဩဒဂေစရာအပြာပစ္စာနိဝေရာဇနိဒုက္ခာသာနုပတဝါသဗ္ဗေတတ္တအဝိရာဇသဟသဗ္ဗိဟိညာတိပိပဒွေဇယသုတ်တံနိတိရံပဒွေဇယသုတ်တံမြတ်စွာဘုရားရှင်တို့ အမြဲမပြတ်သုံးတာမေတ္တာဘာဝနာပြနတ်မြမပေါင်းတို့ကိုယထာတကယောပတ္တရစေအတောဤပရိဇာသုတ်တံဒေသနာတော်မြတ်ကိုယောပတ္တရစေနာယုမသားခြင်းကြောင့်နတ်မြမပေါင်းတို့ရဲ့စောင့်ရှောက်မှုခံစားရနတ်မြမပေါင်းတို့ဤစောင့်ရှောက်ကဲတင်ခြင်းနတ်မြမပေါင်းတို့ဤအစသာအရာရာကိုစောင့်မရခံစားရနိုင်သောဤတရားဒေသနာတော်မြတ်သည်နိတိလံ ဤတွင်ပြီးဆုံးခြင်းသို့ရောက်ခဲ့ပါပြီတတိခန္ဓာအစဉ်ဉဏ်